လွတ်ခဲ့တဲ့နေ့တွေကသတ္တဝက်ကေလာရှိတ္တသမဏကတော်မယစတိရိဟုသောအဆောက်အအုံရှိသောစိတ်နှင့်ပြည့်စုံနေရမယ်ဆိုစိတ်ဖြစ်တိုင်းဖြစ်တိုင်းမှာအမယဟုတတိ တွဲပြီးတော့အတူတပ်ပါနေရမယ်ဆိုအတိတ်ကလာပါပဲဒီတော့တတိကြောင့်ပြောလို့ရှိရင်တတိပဋ္ဌာန်ဆက်ပြောမှအတိတ်ပဲရှိဖို့ပေါ့နော်သမီးကပြောသွားလို့ရှိရင်ပြောသူဟာကိုတရားကြီးရိုးနေပါတယ်ဖြစ်ဆက်ပြီးတော့ ရှင်းနေသင်ကြားတဲ့အရာတွေအရှင်းလင်းမဲ့ကျော်သွားရင်ဒီလာကြတဲ့ပုဂ္ဂိုလ်ကြီးကြည့်ရင်တော့ကြည့်မှာမဟုတ်ဘူး။ဒါကြောင့်မနေ့ကတတိပြောလို့ရှိရင်တတိပဋ္ဌာန်ချက်ပြောမှသိမယ်နောက်နေကြပါတိဆံကြောင်းဒီကောင်းစရာအနေနဲ့ပြောမှာပဲဆိုတော့ တရားအဆုံးသတ်တော့ပါတယ်ဒီနေ့မနေ့ကတတိပိဌာရဲ့အတိုင်းဒီသတိပဋ္ဌာန်အကြောင်းကိုရှင်းလင်းရှင်းပြပါမယ်သတိပဋ္ဌာန်မှာစတိယတစ်ခုပဋ္ဌာန်ရတစ်ခုလူရဲ့စကားစလုံးဆွေးပြထားပါတယ်စတိကတော့ အမှတ်ရဖို့သတိထားဖို့တတိနဲ့ရှေ့ဆုံးခြင်းပါလေဒီလိုလေးတွေရပါတယ်ဆိုတော့အဲ့ဒီတတိကတမ္မာတတိမျိုးမဟုတ်ပါဘူးအလွတ်ဆုံးကိုထူးခဲ့တဲ့တတိမျိုးဖြစ်ရပါတယ်ဒါကြောင့်တမ္မာတတိမဟုတ် အလွန်ထူးခဲ့တဲ့တတိပါလို့လူဝေတဲ့တတိကသာသာမဆရာရောက်တဲ့အကျိုးကြည့်လို့ရှိတယ်။ဒါကြောင့်ပဋ္ဌာနာဆိုတာကဆရာပဲ။ပဋ္ဌာနာဆိုတာကတော့ကြိုက်ပြီးပြီးတော့ဒီလိုပြဆိုပါတယ်။ကြိုက်ပြီးပြီးတော့ဆိုတာ ပဋ္ဌာတိတိဥပဋ္ဌာတိလို့ကျမ်းဂန်ကြီးကဖွင့်ထားပါတယ်ပဋ္ဌာတိတိဥပဋ္ဌာတိပဋ္ဌာတိအာယုမှာဒီတိုင်းဥပဋ္ဌာတိအာယုမှာကြိုက်ဒီတိုင်းဆိုတာကိုကြပါတယ်အာယုမှာကြိုက်ဒီတယ်ဆိုတာတမ္မာကပ်ပြီးတော့ဒီတာမဟုတ်ပါဘူးအဲဒီတော့မှာပဒရာကအထူးခြားခြားပြသပါတယ် အဲဒီပဒနာရဲ့အနည်းလေးလေးခေါ်ထုတ်ပြီးတော့စာရင်းနဲ့လက်ရှိအောက်ဆက်ပြီးတော့ပြောပါပါအဲတော့ပထမဆုံးသတိပဋ္ဌာန်လုံးရိုက်အနေနဲ့ပေါ့ပေါင်းအနေနဲ့လုံးပြီးတော့မှတ်ထားဖို့ကတော့သတိပဋ္ဌာန်အာယုမှာကိုက်ရည်ပြီးတော့ဆိုတာပါ နည်းနည်းတိုးချလိုက်တယ်ဆိုလို့ရှိရင်ရှုပင်းဖြစ်တဲ့ကာယဝေဒနာစိတ်ကဓမ္မခေါ်တဲ့အာယုမှာကံရည်ရှိတော့အမှန်ရဖို့အဲဒီလိုခါထားဖို့ပါပဲနော်သမာပဒရာကဝိသတဝိသေသလို့ဆိုထားပါတယ် ဝိသတ္တကတစ်ခုဝိသတ္တဝိစိတ်္တကတစ်ခုဝိသတ္တဆိုတာကတော့အလွန်ပြင်းထန်သောအလေးအကျရှိတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်။လည်းရပါတယ်။သိတော်တဲ့စကားထည့်ပြီးကြားမယ်ဆိုလို့ရှိရင်ဝိသတ္တဟာသမ္မာသောသင်အားရှိသော ပြင်းထန်သောကြန့်ဆိုင်သောတဘောအစွမ်းသတ္တိအားရှိသောကြီးကျယ်သောပူသောကျော်သောလော်သောအလွန်အကျိုးထူးကဲသောအမြင့်အနတန်ကြီးကျယ်ကြီးမြတ်သောပြင်းထန်သောဒီလိုအိဗယ်ရပါတယ်ဟုတ်ကဲ့ အနည်းတစ်ခုတည်းယူလိုက်မယ်ဆိုလို့ရှိရင်တော့အရှိန်အဟုန်ကြီးတော့လို့ဒီလိုဆိုလို့ရှိရင်တော့ကိုယ်အရှင်ပြပါလိမ့်မယ်။ဟုတ်။အဲဒီလိုအနည်းတော့ရှိရရှိဖို့ပက္ခရာကပြပါတယ်တော့။အရှိန်အဟုန်ဆိုတဲ့အဓိပ္ပာယ်ကပါဠိလိုဇဝလလို့ခေါ်ပါတယ် ကုသိုလ်စိတ်ကလည်းပဲတန်ရှင်းရေးပါအပြည့်ကင်းတန်ရှင်းရေးပါဒီလည်းပဲအရှိဟုံကြည့်ရတယ်။အကုသိုလ်စိတ်ကလည်းပဲမတန်ရှင်းရေးပါရေးပါလည်းပဲအရှိဟုံကြည့်ရပါပဲ။ဒီတော့တန်ရှင်းတဲ့ကုသိုလ်စိတ်အရှင်လေးအရှိဟုံကြီးခြင်းကိုဖော်ပြပါတယ်ဘုရားတရားဆိုတဲ့ ကိစ္စတခုအများပူးပေါင်းဆောင်ရွက်ရပါအများတကာတွေကတူးတယောက်ဟာသူရတဲ့ကိုပဲလူကြစိတ်ချဖြတ်လိုက်အရာရာတိုင်းဟာပေါ့လေဒီလှုပ်လှုပ်ရှားရှားဖြစ်နေပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ကထင်ရှားလာတာအများကြီးပါလေကိုကထင်ရှားဘူး မထင်ရှားနေမယ်လို့ထင်ရှားလာတာပါပဲဒီပုဂ္ဂိုလ်ဘယ်လိုဆိုတာကိုထင်ရှားတယ်ဆိုရင်ကြော်ကြားတဲ့သဘောလေးဖြစ်လာတာပါပဲအဲ့ဒီလိုဆိုလို့ရှိရင်အများကလည်းရှင်းလိုက်တဲ့အခါမှာကွယ်ပြားခြားနာချက်တွေလည်းဖြစ်လာတာပါပဲဟုတ်သူကပို့ပြီးတော့တရားတဲ့သားတဲ့သဘောလေးဖြစ်လာတာပါပဲ ပို့ပြီးတော့လည်းပဲသူရတဲ့အမျိုးအစားကောင်းသူအည်သွေးကောင်းသူပေါ့တော်သူဆိုတာလည်းဖြစ်လာတာပါပဲဂုံအရှင်ကားလည်းပဲမြင့်လာတာပါပဲအဲ့ဒါလိုသဘောရှိပါတယ်ထုခဲ့လာတယ်လို့အဲ့လိုဆိုပါတယ်တမန်ထုခဲ့တာပေါ့ဘူးအလွန်ကြီးကိုဖြူဖြူကြဲကြဲဖြစ်လာတယ်ဆိုတဲ့အသေးပဲသိရပါတယ် ပြီးတော့ထူးကျဲတယ်ဆိုတဲ့တတိဟာတမ္မာမဟုတ်ဘူးခုနဘုသတ္တဆိုတဲ့အတိုင်းပေါ့လေအလော့အကျုံကိုပဲထူးကျဲတာအလော့အကျုံကိုပဲမျိုးစားကောင်းတဲ့တတိပါလို့ဒီလိုပြောလိုပါတယ်ဌာနကိုပဝတ္တနာလို့ဖွင့်ထားပါတယ် ဌာနဆိုတာသူ့ရဲ့ပုံကြီးအနက်ကတော့ကြိုက်ကြတည်တော်လို့ဒီလိုအဓိပ္ပာယ်ရပါတယ်ကြိုက်ကြတည်နေရဆိုလို့ရှိရင်ထိုင်ခိုင်မာမာနဲ့မရင်မရင်ရှားတော့ဆိုတဲ့အဓိပ္ပာယ်လည်းလို့ထွက်လာပါတယ်သို့တော့စိတ်နဲ့တည်တာကတည်တဲ့ခါမှလည်းကြိုက်ကြတည်တဲ့မရင်ရှားတဲ့ခါမှလည်းပဲအဲ တခဏလေးတော့မရေရှားတာဆိုတော့ဒီလိုဟာမျိုးလားလို့ဆိုတော့အဲ့ဒီလိုဟာမျိုးတော့မဟုတ်ဘူးတဲ့ပောတနာလို့ဆိုထားပါတယ်အဲ့တော့စိတ်ရက်ကြီးမရေရှားတော့ဆိုတာအဆက်မပြတ်တည်တော့မပြတ်ဖြစ်နေတော့ဆိုတာပါလို့ဒီစည်းကြောင်းကြီးကိုမပြတ်ဖြစ်နေတော့တတိကိုယူပါလို့ဒီလိုဆိုလိုပါတယ် လို့စတိနဲ့ပဋ္ဌာနာပေါက်လိုက်တဲ့ခါကျတော့စတိပဋ္ဌာနာလို့ဖြစ်တော့ပါတယ်ဒီတော့ဒီတွေကပုံကြည့်ပြီးအနုဒိဗေအဆုံးပါသွားအောင်လုံလုံကျဲကျဲဟိုအဲလုံလုံကျဲကျဲထူးခြားသောအများနဲ့ရှင်းလိုက်လို့ရှိရင်ကွဲပြားခြားနာသော တနည်းအမျိုးအစားအကောင်းဆုံးဖြစ်အမျိုးအစားကောင်းသောမပြတ်ကြီးနေတဲ့တတိပါလို့အဲ့ဒီအသေးကြီးရောက်ပါပါပဲဒါမှမရှိဒါလုံရဲ့အသေးကြီးပါပဲဒီတော့ကျမ်းကျန်တည်ရဲ့မရွေးရှားတဲ့ဆိုင်ကနေဆိုတာက ရှုပ်ပွေးအာရုံကြီးရှိပတ်တဲ့စိတ်သုတ်ကလေးဆိုပေါ်တယ်မြုပ်ဝင်သွားတာထင်ရလောက်အောင်ပေါ်တယ်ဝန်းဝင်သွားတဲ့အတ္တိမျိုးကိုရောက်ပါပါဒီတော့ဥပထာတိကိုဖွင့်ထားတာဟောက်ကလေးသဘောပေါ်တတိဟောက်ကလေးသဘောပေါ်တတိရှုပ်ပွေးအာရုံနဲ့ပါတက်ရောက်ပြီးတော့ ဝင်ပြီးတော့ပါလေဝင်ပြီးတော့မပြတ်ဖြစ်နေတဲ့တတိအဲဒီပထမဆုံးစပြီးတော့ဖွင့်ထားပါတယ်စိုက်ဆိုင်နေဒီကလည်းဆိုရဟာကအဲတိုင်တစ်ခုစိုက်လိုက်လို့ရှိရင်မြေဝင်ကောင်းကောင်းနဲ့ပါလို့သူကဝင်သွားမှစိုက်ရရှိတဲ့သဘောမျိုးလို့ဆိုရပါတယ်။မရွေးရှားနိုင်တဲ့ ဆိုင်ကတဲ့သဘောမျိုးလို့ရှိရပါပါပဲကွာအဲဒီလိုအနေမျိုးရောက်အဲရောက်ရောက်တဲ့ဒီမျိုးပြောပါတယ်ကွာပောက်ကံတိသွားဆိုတာပေါ်လာခြင်းသောအာရုံကြီးစိတ်ဆက်ပြီးတော့ဝင်ဝင်သွားတာပါလေကွာအဲဒီသဘောမျိုးရှိရပါတယ်ဒီတော့ရှုပွင့်အာယုန်တဲ့ကိုအဲအလွန်ကဲ ထူးထူးခြားခြားပေါ့လေစိုက်ရောက်စိတ်ဝင်သွားသောတတိဆိုတာစိုက်ရောက်စိတ်ဝင်အောင်အရှိန်အဟုန်ဆိုတာရှိပါလိမ့်မယ်နှုတ်လေးနဲ့စိုက်ရောက်စိတ်ဝင်သွားတာလားနှုတ်မှန်နဲ့စိုက်ရောက်စိတ်ဝင်သွားတာလားနှုတ်ညာနဲ့စိုက်ရောက်စိတ်ဝင်သွားတာလားဆိုတာပေါ့ဒါရှိပါလိမ့်မယ်နှုတ်လေးနဲ့နှုတ်မှန်ကတော့ဒီတိစ္ဆာဘာဝနာတရားရှိမှတ်တဲ့အခါမှာတော့ အရေးအသွေးအဲမပြူပါဘူးအရှင်တမပြူပါဘူးနှုတ်ဉာဏ်ရှိရပါပါပဲခုနရောကြီးသောအရှိဟုန်ကြီးသောဆိုတဲ့စကားလေးသုံးရပါတယ်ရောကြီးရအရှိဟုန်ကြီးရပါတယ်ကွာအရှိအဟုန်ပါရပါတယ်အရှိဟုန်မပါဘဲနဲ့မရဘူးဒါမလို့အရှိအဟုန်နဲ့သွားပါမှ ဟိုကရုပ်ပြည့်ပေါ်ရုပ်ပြည့်ပြောက်သွားတဲ့အာရုံတွေကိုအချိန်ကြီးဝင်ရောက်သွားနိုင်ပါတယ်။ပြီးတော့ဒီတရားအရဆိုလို့ရှိရင်သတိပဋ္ဌာနလုံလုံကျဲကျဲအာသူလူခြားကြပါလို့ရှုပွေးအာရုံတွေကိုအရှိဟုံနဲ့ပြေးဝင်သွားတော့ဆိုပြေးဝင်သွားတော့အဖိုင်ရဘူးလို့ဒီလိုသိနေပြီးတော့ပါတယ် ဒီတော့အဲ့ဒီလိုသူမင်းအောင်လည်းတဲ့ဝင်ပြီးတော့အချိန်အခေါ်နဲ့ပေါ်တဲ့အာယုံကြီးပေါ်ဒီအချိန်ကြီးပေါ်ဒီပုံမိဖို့လည်းအရေးကြီးပါတယ်။တက်မျက်နှာနဲ့ဖြစ်ဖို့လည်းအရေးကြီးပါတယ်။ပေါ်တဲ့အာယုံကအများကြီးပြောနေတော့သစိတ်တစ်ပိုင်းလည်းမဟုတ်ဘူး။ကိုယ်မှတ်တဲ့အာယုံကိုအကုန်လုံးအာယုံပေါ်မှာဝင်ခြုံမိရမယ်၊ငုံမိရမယ် ရှုမှတ်တဲ့စိတ်ဟာပြက်ပြက်နှံ့နှံ့ကြီးဖြစ်သွားမယ်ဒီမှာတပိုင်းတည်းကဒီလိုဖြစ်စီရဘူးဒါကြောင့်လို့အကုန်လုံးပြက်ပြက်နှံ့နှံ့ခြုံပြီးငုံပြီးစီရမယ်ဆိုတဲ့သဘောကိုပြလာတာပဋ္ဌိကဘဝတ္တိလို့ပြောထားပါတယ်ပဋ္ဌာတိကဘဝတ္တိအရှိန်အဟုန်နဲ့ပြင်းဝင်ပြီးတော့မပြတ်ဖြစ်တယ်လို့ပြောလို့ရှုခွင်းအာယုဘောမှာအကုန်လုံးခြုံပြီးငုံပြီး ပြတ်နှံ့ပြီးတော့လည်းပဲဆင်းဆင်းပြီးဖြစ်နေတဲ့ဒီမျိုးလည်းရှိရမယ်အဲလိုဆိုထားပါတယ်အဲဒီလိုကြီးကြီးဆန္ဒအမျိုးသားကောင်းအောင်ပေါ့လေလုံနိုင်ပါမှဒီတတိရှိရာအည်တွေးကောက်လာနေပါလေအလောလောထူးခဲ့တဲ့တတိမျိုးဖြစ်နေပါလေတော့တော်မလို့ရှိရင်တော့တမ္မာတတိလောက်ပါပဲတော့ ဒီတော့ဓမ္မပြောထားတာအာယုန်နဲ့ဝင်သွားသလားရှင်းရလောက်အောင်လို့တက်ဝင်ပြီးတော့ရောက်သွားရမယ်မပြတ်ရှိရမယ်ဆိုတာပါလေနှုတ်အမြန်ဆုံးနှုတ်တယ်လည်းပဲတချိန်လို့တခုံလို့ပေါ့လေဖြစ်ရမယ်လည်းပြထားပါလားအရင်စလို့လောက်ရတဲ့သဘောမျိုးပါအရင်စလို့ဆိုကြိုင်းကြတော့မဟုတ်ပါဘူး အထိတ်ပါတဲ့အရေးဆိုပါပဲအရေးဆိုလို့လောရမယ်အရေးဆိုလောရတဲ့ကိစ္စတွေမှာဆိုလို့ရှိရင်တော့ဒီတိစ္ဆာလို့ဟာအရေးဆိုလို့လောက်ရဆုံးတယ်ဆိုတော့ဟုတ်ဘာဖြစ်လဲဆိုတော့အတိတ်တွေပေါ်လာတဲ့အာရုံလေးတွေကတခဏချင်းပေါ်တခဏချင်းပြောက်သွားတာတခဏချင်းဖြစ်တခဏချင်းပြက်အလို့ကိုအဖြစ်ပြက်ညာနဲ့အပေါ်ပြောက်ညာနဲ့ဒီလောက်အဖြစ်ပြက်ညာနဲ့ရှုခွင့်အာရုံကြီး ချိန်ယူလိုက်ရတယ်ဆိုတာကိုကရှင်းနေနှိမ့်ခံလို့မရပါဘူးငေးငယ်ယူလို့လည်းမရပါဘူးဒါပါလဲဒါပဲလို့လဲဘာကြောင့်လဲဆိုတာစဉ်းစားနေလို့လည်းမရပါဘူးစဉ်းစားဖို့အချိန်မရှိပါဘူးနည်းနည်းလေးမှစဉ်းစားဖို့အချိန်မရှိပါဘူးဒီတော့အရင်စလို့လောက်ရတယ်ပါဖြစ်ဖြစ် ပေါ်လာတဲ့အာယုကိုအမိဖတ်နိုင်ဖို့ဒါပဲရည်ရှိတဲ့ယောဂီကတကယ်ဘာမှရည်မရှိဘူး။ဒါပဲသိတဲ့။နောက်တိုင်းဆံသာပေါ့လေအတွေးခေါ်အနေမျိုးနဲ့ပေါ့လေ။အဲခုနအတွေးခေါ်နေလို့ရှိရင်တော့ဒါသတိပဋ္ဌာန်မဟုတ်ပါဘူး။ဟာပါဒါအတွေးခေါ်ပဲဒီမှာတော့တကယ်အတိအရှိဟုတ်အမျိုးစားကောင်းတဲ့တတိမဟုတ်ဘူး။ဟိုရှုပ်ွေးအာယုပေါ်နေပြီးအပေါ်ရဆက်သွားတဲ့ အပေါ်စားအပေါ်စားတတိပါပဲဒီလိုဒီတော့ဓမ္မအကြီးသေးကောင်းတဲ့တတိဖြစ်ဖို့ဆိုတာကတော့ဒီတတိစာအလေးပဲကိုဒီကလည်းပြီးတော့အင်းအားအပြည့်နဲ့ပေါ့လေလုံနိုင်ပါမှတတိစာဖြစ်ဖြစ်ဖြစ်နေပါလေတတိစာလုပ်ငန်းမှာသာဝိတ္တလက်ကူကိုပေါင်းဆောင်ပြီးတော့ ဗုဒ္ဓရှင်ကြားတဲ့ဒီအတိုင်းပါလေတိတိကျကျဉာဏ်ကြတဲ့ကိုယူပဲနဲ့တွေးစားပြီးတော့ယူလို့မရပါဘူးသဘာဝတရားကြီးသိနိုင်ပါဘူးအတွေးတွေကိုခဏရပ်ထားပါလေဉာဏ်ကြတဲ့အတိုင်းတိတိကျကျလုပ်ဖို့လိုပါတယ် ကယ်လို့လုပ်တဲ့အခါမှာအတွေးသဘာဆက်တဲ့အလုပ်သမားဆိုလို့ရှိရင်အတွေးသဘာဟာနောက်ပိုင်းမှာပြန့်ကျက်နေကြတာပဲအလုပ်သမားကရှိကန်းတက်သွားတာပဲဒီမှာဒီလိခံတရားကအလုပ်တိုင်းဆန်စာအတွေးခေါ်နဲ့လုပ်လို့ရတာမဟုတ်ဘူးလက်တွေ့သင်ကြားတဲ့အချိန်ပြည့်လို့ရတာပါစာထဲမှာဆိုထားပါတယ်လက်တွေ့သဘောလည်းပဲဒီတိုင်းပါပဲ အဲအတိတ်ကအာယုံလည်းပဲပြန်ပြီးတော့လက်မရှိရဘူးရှိရပါရင်ဖြစ်ခဲ့တယ်ဆိုတာပေါ့နောက်လည်းပါဠိဖြစ်နေအောင်တယ်ဆိုတာလည်းပဲဒီလိုလည်းပဲဖြူပြီးတော့လည်းမတွေ့ရဘူးမသိစားရဘူးလောလောဆယ်ပူလေးလေးဒါပဲအရေးကြီးတယ်ပူလေးလေးပေါ်တဲ့အာယုဝိညာဉ်ဖြစ်ဖို့အရေးကြီးတယ်ဒါသာကိစ္စရတယ်မောင်မင်းရဲ့ခါမှာ ကောင်းကင်ကပြည့်စုံပြည့်ပြီဆိုရင်ပြည့်စုံကိုတိတိကျကျလက်တွေ့ကြည့်လို့တဲ့ပုဂ္ဂိုလ်ဟာလက်နေတုံးစွာရှိပါမှပြည့်စုံတဲ့ပဋိသင်္ညာကြီးဖြစ်နေပါလေလင်းလည်းဖြစ်ပါလားပြည့်စုံသဘာဝအလင်းသဘာဝဖြစ်နေတယ်တခါတခါမှအလင်းကအမှုံချုပ်လိုက်တဲ့အလင်းရဲ့ဆွဲတတ်တယ်ဘယ်လိုလဲသိပါလဲ တခါတခါမှလည်းလေးပုံလေးတွေပါလေကိုယ်ဝေးကြီးကောက်ကောက်လေး၃ယောက်၄ယောက်ဝိုင်းဝိုင်းလေးစသည်ပါလေလေးပုံရှိရတယ်ပဲဒီတော့လည်းအဲ့ဒီ၃မျိုးတွေကဘယ်ဟာပဲရှိသည်ဖြစ်စေလျှက်ဖြစ်ကိုပိုက်မနေနိုင်ရှိလိုက်တာပါပဲတော့ဒီတော့လျှက်ဖြစ်အကြောင်းရှိခြင်းရဲ့လက်တော့ပါပါကြည့်ပါမှလျှက်ဖြစ်ဘာဝ သူရဲ့လှုပ်ဆောင်ခြင်းနဲ့သူရဲ့အရှိရာရှိနိုင်တယ်လို့ထို့သူပဲလည်းလည်းဦးလို့လို့ပေါ်တဲ့အာရုံကိုပြစ်စုံပါကြကြမတွေးမဆရပဲနဲ့ဟောလို့အရှိအဟုန်နဲ့အရင်စလိုပါလေမှတ်မိဖို့အရေးကြီးရဲ့ဆိုတာပါယောဂီကအဲ့ဒီအလုပ်တစ်ခုပဲရှိတယ်သူကဘာမှမရှိဘူးရက်စင်ပါ လက်ပြီးတဲ့အတိတ်ရှိရဖြစ်လက်ဆဲစိတ်တုပ်ပါပူရင်းလေးတရဖြစ်နဲ့အကြောင်းဉာဏ်ကလက်ဖို့ရာအတွက်အနာကရဖြစ်သုံးမျိုးရှိပါတယ်အဲ့ဒီသုံးမျိုးတွေကအသေးအဆုံးကတော့လက်ဆက်ရဖြစ်ကအသေးအဆုံးပဲလက်ပြီးမှတွားကြည့်လို့ရှိရင် ညက်ညင်အဲအတ္တပစ္စကမဟုတ်ပါဘူးကိုယ်တိုင်မျက်စိနဲ့မြင်ရတဲ့အမြင်မျိုးမဟုတ်ဘူးကိုယ်တိုင်ကြည့်မဟုတ်ပါဘူးလက်တွေ့ကြည့်မဟုတ်ပါဘူးလက်တွေ့မြင်မဟုတ်ပါဘူးအထင်ပဲရှိပါတယ်ထင်မှတ်ပြီးယူရတာဒီနေရာတော့လက်သွားတယ်လင်းသွားတယ်အမောင်လေးဆက်လို့ပြင်သွားတယ်လက်ပုံလေးကတည်းလို့ဆိုတာပါထင်မှတ်ယူရတာပါထင်မှတ်ယူရတာကတဘာဝအဖြစ်ဟုတ် ပညာပဲဆိုတော့သင်္ခါရပညာမဟုတ်ဘူးဆိုတော့လက်တော်မယ်ဆိုတဲ့အနေနဲ့စီရောဖားပြီးတော့ကြည့်ပါလို့ရှိရင်လည်းပဲဒါလည်းအရှင်နဲ့လက်ဖြစ်အပြည့်အစုံရောပါပေါ်တာလည်းမဟုတ်တော့မြင့်ပေါက်သူမဟုတ်ဘူးအတ္တပိစိကမဟုတ်ဘူးသိကြတာကတော့လက်နေတော့ဟာအတ္တပိစိကပဲကိုယ်တိုင်ကိုယ်ပဲမျက်စိနဲ့မြင်နေတာအတိအကျဆုံးပဲဆိုတော့ အဲ့ဒါကမှတစ်ခေတ်အမြင်တစ်ခေတ်လက်တွေ့နောက်လို့ပါပဲကိုယ်ပေါ်တစ်ဆောက်ပါလည်းပဲလွန်ခဲ့တဲ့ကိုယ်မူရာတွေခံစားမှုတွေစိတ်ဖြစ်ပုံတွေအထွေထွေသဘောတွေစသဖြင့်လွန်ခဲ့ပြီယခုပါပဲရှိပါဥယဝဲဘဝနေပြီးတော့တော်တော်အရင်ပြည့်ရရှိပါပြီအစီအစဉ်ကြကြဘာမှသတိနဲ့ပေါ်လိမ့် ယူလို့မသိတော့ပါဘူးပြင်းနဲ့လလနဲ့ပြင်းနဲ့ချင်းနေတာထားပါတော့မနေ့ကဟာပဲပြန်စဉ်းစားကြည့်လို့ရှိရင်အစီအစဉ်ကြမသိတော့ပါဘူးဒီပညာလေးဟာလည်းပဲမသိဝိစာဆင်ရတာပါပဲအခုနိုင်ပိုင်းလေးတွေဖြစ်နေတာပြန်စဉ်းစားလို့ရှိရင်လည်းမသိကြတော့ပါဘူးမနေ့ပိုင်းလေးအတွင်းမှာဖြစ်တဲ့ဟာကိုလည်းဒါလည်းပြန်ကြည့်လို့မသိကြတော့ပါဘူး တကယ်လို့စဉ်းစားပြီးတော့သိနေရင်ထားဖို့အဲဒါလည်းပဲသင်ဟပ်ချက်ရှိတာပဲပညာပဲရှိတာပညာတော့မဟုတ်ဘူးဆိုတော့ပညာဆိုတာကတကယ်သဘာဝဆိုင်အောင်အတ္တပိစိတ်ကမျက်မှောက်ကိုမဟုတ်ပါဘူးဖြစ်သပြီးတော့ဒီတဲ့သဘောကအဲဒီကျမ်းရဲ့ဒီတဲ့သဘောကိုတကယ်ကိုပညာအစီအစဉ်အောက်ဝင်ပြီးတော့သူတွေကတကယ်ပညာရှင်ကြီးကိုကိုယ့်ကိုယ်ကိုမှန်လိုက်ကြည့်ကြတာပါဟုတ် အတိတ်ဖြစ်နေအခြေအနေရုပ်အခြေအနေဘယ်လိုဖြစ်မလဲခံစားမှုအခြေအနေဘယ်လိုဖြစ်မလဲစိတ်အခြေအနေဘယ်လိုဖြစ်အစားအသောက်ဘယ်လိုဖြစ်မလဲဆိုတာဒါပေမဲ့အကြောင်းရင်းမျိုးမှာဖြစ်တဲ့အရာတွေဆိုတော့မဆစေတာရှိတာပဲတင်ကြလို့ရှိတာပါမတင်ကြဘူးအဲလိုမြတ်စွာဘုရားတင်ကြတဲ့ဟာပဲကွာခုလောလောဆယ်ဖြစ်နေတဲ့ဟာသိဖို့ပါကြရတာပါဒါတင်ကြဆုံး အသေးချာဆုံးသေးသေးချာချာသဘာဝသိအောင်ဆိုပြီးတော့ညီညီချင်းချာချာချင်းနာနာချင်းစားစားချင်းဖြည့်ဖြည့်ချင်းဖြည့်ဖြည့်ချင်းပေါ့ကိုယ်ကိုယ်ချင်းဆန်းဆန်းချင်းဖောက်ဖောက်ချင်းပြင်ပြင်ချင်းဆိုတာပေါ့လေတုတ်ဆိုင်မရှိသေးတဲ့ပေါ့လေထေရှားပေါ်လာတဲ့အာယုလေးကိုသိရောက်သွားရတယ်အပြတ်ဖြစ်ကြတယ်တစ်ချိန်လုံးတစ်ပုံလုံးသွားရမယ် အရေးသလိုဖြစ်ရတယ်။ကြက်ကြက်နဲ့လည်းဖြစ်ရတယ်။အဲဒီလိုပြုလုပ်ပါတေချာတဲ့ရှိခြင်းအာယုံနဲ့ဆိုပြားတေချာတဲ့အလုပ်ကိုအပ္ပန္နပฏิပဒါခေါ်ပါလေ။မတေချာမဟုတ်ပါဘူး။တေချာတဲ့ဟာကိုပြပါလေ။ဘုရားမြတ်စွာကိုယ်တိုင်ကမသိဥစ္စာတုံးရဲ့အစတရားပညာချက်မှာပေါ့

တ်တင်ဖို့ရာတေချာသောတကြောင်းကြီးသောစီးပဲလို့ဆိုပါတယ်စိတ်နဲ့ကြည့်ခြင်းဖြစ်ရုံနဲ့တေချာရဲ့တကြောင်းကြီးသောစီးပဲသက်သာသာဒီလိုမြတ်တာပါလေသတိတန်စက်တာတော့သတိပဋ္ဌာနာစိတ်ရင်ချင်းသိဝိစဉ်ကျေဖို့ရာသိကြတော့ကြောင်းကြီးတော့ခီးဆိုတာဟာရင်းကြောင်းကြီးတော့ခီးဆိုတာဟာ ဟောဒီသတိပဋ္ဌာန်တရား၄ပါးပါပဲကိုယ်မူရည်ကိုယ်တိုင်းစိတ်ဆက်မပြကုဏတိခာနည်းရဲ့ပေါ်ဒီဆုံးမြတ်စွာရှိမှဖို့ကိုယ်ရဲ့စိတ်ထဲမှာခံစားမှုအမျိုးမျိုးတွေပေါ်တိုင်းစိတ်ဆက်မပြဆုံးမြတ်စွာရှိမှဖို့စေကုသကကြံမှုတွေစိတ်တိုင်းစိတ်ဆက်မပြဆုံးမြတ်စွာရှိမှဖို့နဲ့မြင်မှုကြားမှုအစရှိတဲ့သဘောထွေရာတွေပေါ်တိုင်း သင်ဆက်ပါပြီးဆွဲရတာရှိမှမဟုတ်ပဲရှုခွင့်အာယုလေးမျိုးလည်းပြထားပါတယ်လက်ပြသဘောနဲ့ပြောရလို့ရှိရင်ဆိုကြပါစို့ပန်းပိုက်ဆက်ပြီးတော့ဖောင်းတဲ့အခိုက်စိန်တဲ့အခိုက်ပါပေါ့လေအခုလိုသိခါနေနဲ့ဖောင်းမှုတွေတက်ရောက်သွားအောင်သိတရှင်းလို့သဖုံလို့ပေါ့လေဒီရင်ကလို့ အဲ့ဒီလိုကြည့်ဝင်ပြီးတော့ဖုံးအာယုပိမှုအာယုကိုအချိန်ကြီးအုံမှုစက်မျက်နှာကဖြစ်သွားပြီဆိုလို့ရှိရင်ဒီပုံမှာစိတ်ကလေးကစိုက်ကြနေတော့တာပဲဆွဲဆွဲမြဲမြဲမှတ်မိတော့တာပဲဖောင်းတဲ့သဘောလေးလည်းကြည့်နေတာတောက်လည်းတင်းလည်းဆုပ်လည်းဆိုတော့ဒါလည်းကြည့်နေတာပဲ10မိနစ်လောက်ဆက်ကြည့်နေလို့ရှိရင်10မိနစ်မှာဆိုစက္ကန့်ပေါင်း60ပဲ မနစ်အဲစက်က30လောက်ပဲဆက်ပြီးတော့ကြီးနေတယ်ဆိုကြပါစို့15စက်ကလောက်10စက်ကလောက်5စက်ကလောက်အနည်းဆုံးစက်ကလောက်ပဲကြီးနေတယ်ဆိုကြပါစို့အဲ့ဒီကြီးနေတဲ့အခိုက်အတန့်တွေမှာစဉ်းစားဖို့ဒီပေါ်မှာဖောက်မှုပေါ်မှာပြင်မှုပေါ်မှာစိတ်ကလေးကတက်ပြီးတော့ကြီးနေတဲ့အခိုက်အတန့်တွေစဉ်းစားဖို့သမတ္တရာက ရှိသလားဆိုတော့မရှိပါဘူးအဲ့ဒါစင်ကြယ်ခေါ်တာပဲကာမဂုဏ်အာယုန်တွေကိုစဉ်းစားပြီးတော့ဒါတွေကိုမြင်မြင်ကြားကြားနားကြားစားရရှိကြလားသမဏနိဝရဏမရှိဘူးမကျေနပ်လို့စိတ်ပြည့်စုံဆိုမုန်းလို့တဲ့ဇာပါဏနိဝရဏခေါ်တဲ့ဒေါသအဲ့ဒီစိတ်ဓာတ်မှလည်းရှင်းနေတယ်ရှင်းတယ် ဟုတ်တဲ့သဘောလေးကိုတောင်းလဲတင်းလဲလှုပ်ကလေးပြီးသွားပြီဆိုလို့ရှိရင်အဲ့ဒီပေါ်မှာစိတ်ကလေးကတိုးတဲ့သဘောပုံမလို့မပြတ်မသားဟုတ်ဘူးမရှင်းမလင်းဟုတ်ဘူးရှင်းရှင်းလင်းလင်းကိုဖြစ်သွားတာပဲထုံးတာပါလေးပါပဲဆိုတော့ရှင်းရှင်းလင်းဖြစ်သွားတာဒီမှာတိုးတဲ့သဘောနဲ့ကျင်းသွားတာစိတ်ရှင်းသွားတယ်ဆိုတဲ့ကောဒါပြည့်တယ်ဆိုတဲ့သဘောပေါ့ဆောက်လာတင်လာတယ်တကယ်ဘာဝစိတ်ကိုပြည့်တယ်ဆိုတဲ့သဘောပေါ့ ကိုယ်ဝေတဲ့မောဟလည်းပဲမရှိဘူး။အရင်ကျေးဇူးတွေကကျင့်ကြတာပဲ။ဒါလည်းပြင်တယ်။ဒီလိုအရင်ကျေးဇူးခင်းရတာဟာပေါင်းတဲ့စိတ်ရမှာပေါ့လေ။ခုနပရိသတ်ကြီးကဆွေးမဲ့ဆိုရှိမှတော့ဒီစိတ်ကျတဲ့အကျိုးလေးတွေရတာ။အဲတော့စိတ်ကျတဲ့အကျိုးလေးတွေစိတ်တဲ့တဲ့ရဖို့ရာအတွက်ဒီနည်းဟာဒီကာယလောမေဘောဆိုတဲ့အတိုင်းပေါ့ သိကြတဲ့အခုဒီတော့အကျင့်လမ်းကြောင်းပဲဆိုတာပေါ့လေစာကြည့်တဲ့လက်တွေပေါက်ဆက်ကြည့်ပေါ့ပေါက်ဆက်ကြည့်လို့ရှိရင်လက်ခံလာပါပါပဲအဲ့ဒီလိုအချိန်တိုင်းအချိန်တိုင်းသိကျင်မှုလေးတွေရအောင်ပြုလုပ်ပြရပါတယ်အဲ့ဒါလေးစုပါများတဲ့အခါကျတော့တခုကြီးတွေ့လို့ရှိရင်တော့ဘာမှအားမရှိဘူးဆိုရပေမဲ့လို့ တန်ရှင်းတဲ့စိတ်ကလေးတွေတစ်ခုနဲ့တစ်ခုရှင်းအောင်ဆက်ဆံပြီးတော့အချိန်ပေါင်းများပြီဆိုလို့ရှိရင်နေရာလေးတော့များလာတယ်လေတေးရာလေးတော့စီးလာမယ်ထွားလာမယ်လေဟင်းတိုးွားလာမယ်လေတိုးွားပြီးစီးထွားလာပြီဆိုလို့ရှိရင်များလာပြီဆိုလို့ရှိရင်အားဖြစ်လာတာပဲလေအဲ့ဒါဘာဝနာခေါ်တာပဲသတိပဋ္ဌာန်ဘာဝနာဆိုတာဒါခေါ်တာပဲ ဒါလက်တွေနဲ့ပေါက်ဆက်ရှိပေါ့သို့သောတတိတစ်ခုတည်းနဲ့ကတော့အလွန်ကဲပေါ်လေအဝလာရှိကျဲပြင့်ထန်တဲ့အမျိုးအစားကောင်းတဲ့ဂုံအရှင်တန်မြင့်တဲ့တတိမျိုးတော့ဖြစ်မလာသေးဘူးပေါ့ဒီတော့အဲ့ဒီလိုအမျိုးအစား ကောင်းတဲ့ဘုံရည်ရှင်းတဲ့မြင့်မြင့်မြင့်တက်လာတဲ့ဒီလိုရှုဖို့အတွက်ကတော့သူ့ကိုအားရှိပြီးလို့လိုပါတယ်တတိကိုအားရှိပြီးလို့အဘဒုကုနေကလည်းပဲတတိအစီကအားကောင်းဆိုပြီးတော့ဖြည့်ထားနေရမယ်အထုစေကာလမှာလည်းပဲတတိအမျိုးသားတွေကောင်းအောင်အစဉ်တန်းနဲ့တတိတွေရှုခဲ့တဲ့တတိတွေရှိအောင်ဆိုပြီးတော့ အားဖြည့်ပေးရမှာပါပဲအမတုကိကြည့်နေရမယ်သောအားကတော့တတ္တနဲ့ဆန္ဒပဲယုတ်ကြည်မှုလက်ခံမှုသာတဲ့ရည်ကြည်ပါတယ်တိပ္ပဌာရဲ့ဆွဲရည်ကြည့်ပြီးတော့ဒီတိပ္ပဌာတရားအထုတ်လို့အထုတ်ပြီးတော့တိပ္ပဌာရဲ့အကျိုးတွေရတယ်အဲရနိုင်တာပဲဆိုတော့စိတ်ရှင်ရှင်မှုကအစပါပဲ ကျိုးကျေးဇူးတွေရနိုင်တာပဲဆိုတော့သိရှိပြီးတော့ဘောလေခံယူချက်ရှိရမယ်ခံယူချက်မရှိဘဲနဲ့တော့ဆန္ဒမဖြစ်နိုင်ဘူးဟုတ်ပါဘူးအဲတော့ယောဂီများကိုယ့်ကိုယ်ကိုမျိုးအရေးကြီးပါတယ်တိရစ္ဆာန်အကျိုးကိုနားလည်ပြီးတော့ယုံကြည်ရလားကိုယ့်ကိုယ်ကိုအားထုတ်လို့ရှိရင်တော့ရနိုင်တဲ့အခြေအနေရှိတယ်လို့ယုံကြည်ရလားဆိုတော့ဆရာတို့ယုံကြည်ပါတယ် ယုံကြည်မှုရှိပြီတကယ်ကိုသတိပဋ္ဌာန်အကျိုးရလို့တဲ့ဆန္ဒကိုရှိရလားဒါလည်းမေးရပါပါပဲမပြောပါတော့ပြဆန္ဒလေးတွေရတာမဖြစ်ပါဘူးသတိပဋ္ဌာန်စတတ်လို့တဲ့အလိုအနေနဲ့ပေါ့လေအဲမပြတ်မသားပါဘူးအစ်စစ်စစ်ကြီးစတတ်ရင်လည်းမရပါဘူးပြတ်ပြတ်သားသားနဲ့ရှိဖို့လိုပါတယ်တော့ဒါပါပဲ ဒါရှိဥစွာပြည့်စုံဖို့ရဆွမ်းအားပါပဲအထုခေကာလမှာလိုအပ်တဲ့ဆွမ်းအားကတော့ကြာခဏပြောဘူးပါဘူးပေါ်လာတဲ့အာရုံနဲ့သူ့ဘက်တဲ့စိတ်နဲ့ချိန်သားကြိုက်တစီတဲ့နေရမယ်ဆိုတာပါတဲ့အောင်လည်းပဲတစီချိန်ပေးနေရမယ်ဆိုတာပါချက်ကလေးပေါ်လာတဲ့အာရုံကြီးရှိပတ်တဲ့စိတ်ချက်ချင်းရောက်သွားအောင်ပေါ့လေအားဆက်ရမယ်တွန်းအားပေးရမယ်ဆိုတာဘုရားလည်းပြောခဲ့ပါတယ် အဲ့ဒီဆောင်းအားကြီးပစီပါနေမှခုနစောစောကပြောခဲ့တဲ့သက်ခံရဲ့ကြီးပါတဲ့အမျိုးအစားကောင်းတဲ့အရှင်းတမ်းမြင့်တဲ့ထူးခြားတဲ့ဒီမျိုးဖြစ်လာနိုင်တယ်ဆိုတာကိုနားလည်ထားဖို့ပါပဲကျွန်တော်လက်ဆောင်ရှာမှဆက်လက်ပြီးတော့ပြောပါဦးတနားကြီးပြည့်သွားတော့ဒီနေ့တိုက်တော့ရအောင်ဆို